အခုဘုန်းကြီးကဒီတော်စုမြန်မာနိုင်ငံထေရဝါဒဗုဒ္ဓဘာသာလောကမှာပေကြီး73လို့ထင်ရှားကြော်ကြားတဲ့အပြစ်ကင်းအံပယ်ကင်းကောင်းတို့ရတဲ့ဗုဒ္ဓရှင်တို့တော်အတွက်ပရိတ်တုတ်တံတရားတော်များကိုရွတ်ဖတ် ဟောကြားပါမယ်ပရိတ်တရားဖျားဟောတဲ့တတိစင်ဆက်ဟောမြတ်မှန်တဲ့ဟောနာကျင်ပွားဘေးများกินတဲ့ချမ်းသာကြောင်းဤကောင်းဖော်ဆောင်တဲ့ကျွဟောသူဘက်အနတ္တရာမှန်ကန်တကြွန့်သီစွမ်းလိမ္မာလက်မငယ်ညာပွားများမေတ္တာယောဂရှင်ပေကင်းချမ်းသာမှာ ပင်သာနန္တရိမရှိနာသူနိယတမိတ်ရှိနိယတဒိဋ္ဌိမရှိနာသူပယိတကိုအာကိုယုံသူယောဂရှင်ဘေကင်းချမ်းသာယူယခုအခါနတ်များအပိတ်ပြာနာပြကြပါမယ်သမန္တာသက္ကဝါလေသူ အတ္တရာကိစ္ဆန္တုဒေဝတာ သတ္တမမုနိရာဇတာသူနံတုတက္ကမောကတံဓမ္မသဝနာကာလောအယံဗဒန္တာဓမ္မသဝနာကာလောအယံဗဒန္တာဓမ္မသဝနာကာလောအယံဗဒန္တာသမတာဤစัจ java လာတကွယ်ပဝွင့်ခြင်းမှသက္ကဝါလေသူစัจ java လာပေါင်းတိုက်တဲ့တောင်းတို့၌ဒေဝတာနတ်မြမတို့သည် အတ္တရဤတယတရားဟောကြားရာဌာနသို့အကေသံတုလာရောက်ကြပါကုန်လောမုနိရာဇာတာမုနိတို့ဘယံရှင်တော်မြတ်ဖရာဤတက္ကမောကတံနတ်ပြည်နိဗ္ဗာန်အကျိုးကိုပေးတတ်သောတတမံပေတရားတော်မြတ်ကို သူနံသူနာကြကြပါကုန်လောပါတန္တဥနာမြတို့အယံဤချင်းဒီက ဓမ္မသဝနာကာလောပရိတရားနာကြားဖို့ရအချိန်ကာပါပေသည်ယခုနမောတတ္တဘုရားရှိခိုးကိုရွတ်ဆိုပါမယ်နမောတတ္တဗုဒ္ဓဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဗုဒ္ဓဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဗုဒ္ဓဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တအရဟတောမြမလူဏ္ဍမြတ်ကိုယော အလူတော်မှအပူဇော်ခံတိုက်တော်သမ္မာသမ္ဗုဒ္ဓသာအမှန်တိုင်းသာဆရာမရှိတရားအလုံးစုံကိုကိုယ်တိုင်သိတော်မူထသောသဗ္ဗဗကဝါတော်ထိုဂုံတော်၆စုံဂုံမြသခင်ရှင်တော်မြတ်ဘုရားအားနမောယုတိမြတ်နိုးမညွတ်ကြွ၍ជីခုကတော့ခြင်းသည်အတုစင်သစ်မသွေဖြစ်ပါစေတည်းယခုရသမားကလည်းနတ်မြတ်တရားများအား ပရိတရားနာဖိတ်ကြားတံဖြစ်ပါတယ်တစ်ဆက်တည်းရွတ်ပတ်သွားမှာပါဒီတန်တာတန်တာစိတ်တာတိတရဏတရဏဣဒ္ဓလောကံတရေဝဘုမ္မာဘုမ္မာသဒေဝဒုနာကနာကနဗျာဝတာသဗ္ဗကလံဣတိအာယံတုဒေဝဝရကနကမယေမေရုရာဇေဝတံတောတန်တောတန်တောတဟေတုံ မုဏိဝရဝတနံသောတုမကံတမကသဗ္ဗေသူစကဝါလေသူယခာတေဝသဗမနောယံအမေဟိကတံပုံညာသဗ္ဗသမ္ပတိသာရကံသဗ္ဗေတံနုမောဒိတဝသမကသာသနေရတာပမရရိတာဝန္တုအရခာသူဝိသေသတောသာသနာတာသာလောကသာဝုဒိဘဝတုသဗ္ဗတာသာသနံပိစာလောကင်္စဒေဝရခန္တုသဗ္ဗတာတတေဟွန်တုဒုက္ခိတာပေပရိဝါရေအတနော အနေကသမနာဟွန်တုသတပေညာတိပိရာဇတော်ဝါသောရတော်ဝါမနုဿတော်ဝါအမနုဿတော်ဝါအဂိတော်ဝါဥဒကတော်ဝါပိသာသာတော်ဝါခန္ဓုကတော်ဝါကန္တကတော်ဝါနခတတော်ဝါသနမတရောဂတော်ဝါအာသဓမ္မတော်ဝါအတန်ဒိဋ္ဌိတော်ဝါအတ္တပုရိသတော်ဝါသန္တဟတ္တိအတ္တမိကဂောနာကုက္ကုရဤဝေစီက မနိတပါတိတိဣစ္ဆာတရစ္ဆာသုကရမေန္တယက္ခရခသာတိနာနာဗျာတောဝနာနာရောဂတောဝနာနာဥပတဝတောဝအာရခံကလန္တုယခုရွတ်သမကမင်္ဂလာတုတ်ပရိတ်တရားပါမုံကိုဥသွာရွတ်ဆိုပါမယ်ယမင်္ဂလံသွာတတယိစိန်တင်သုတတေဝကာ သုထာနံနာရိကိသံတိအတ္တတေသင်္သမင်္ဂလံဒေတိတံဒေဝဒေဝိနသဗ္ဗပါပဝိနာသနံသဗ္ဗလောကာဣတထာယမင်္ဂလံတမ္ပနာမယေေဩသူတော်ကောင်းတို့သတေဝကာနတ်နှင့်တကဝသော လူတို့သည်ယမင်္ဂလံအကျင့်ကောင်းကျိုးချမ်းသာမင်္ဂလာကိုဘာရသာယီ12နှစ်တို့ကာလပတ်လုံးစိန်တရင်သူကြံတွေးကြလေကုန်၏ သုထာဏံချမ်းသာခြင်းအကြောင်းကောင်းမြတ်သောတမင်္ဂလံထိုကောင်းကျိုးချမ်းသာမင်္ဂလာကိုနာဒီကေသန္တိအမိပိုင်ပိုင်မရနိုင်ကြပါဘူးဒေဝဒေဝနာနတ်တို့တဲ့အများဆုံးဘုရားရှင်သည်သဗ္ဗပါပဝိနာသနံအလုံးစုံသောမကောင်းမှုတို့ကိုပယ်ဖြောက်တတ်သောအတ္တတိန်သင်္ဆ38ပါးလည်းဖြစ်သောယမင်္ဂလံအကျင့်ကောင်းကျိုးချမ်းသာမင်္ဂလာကိုသဗ္ဗလောကဤတထာယ အလုံးစုံသောတ attva ပေါင်း၏အကျိုးစီးပွားအလို့ငါဒေတိတံဟောတော်မူအပ်ပါပြီတမင်္ဂလံထို38ပြမင်္ဂလာတရားတော်ကိုမယံငါတို့သည်ပနာမမချွတ်မမအောင်ရွပွားကြပါကုန်သောဧဝမေတုတံဧကံသမယံဘဂဝါသာဝတ္တိယဝိရတိဒေတာဝနိအာနာတာပေနိကတအာရမေ အထာကောအညတရဒေဝတာအဘိကန္တယရတ္တိယအဘိကန္တဝနာကေဝလာကပ္ပံစေတဝနံဩဘာသတဝါယေနဘဂဝတေနုပသင်္ကမိဥပသင်္ကမိတဝါဘဂဝန္တံပိဝရတဝါဧကမန္တံသာတိဧကမန္တံထိတာခောတာဒေဝတာဘဂဝန္တံဂါထာယဣဇဘာတိဘဝဒေဝမနုဿာသမင်္ဂလာနိအတိန်တယုံအကင်္ဂမာနံသုဒ္ဓနံပြုမင်္ဂလမုဒ္ဓမံ အဒေဝနာသဘာလနံပန္နိတာနိသဒေဝနာပူဇာသပူဇာနေယနံဧတံမင်္ဂလမုဒ္ဓမံပတိရူပဒေသဝါသောဇပုပ္ပေသကတပုညတာအတ္တသမပနိတိသဧတံမင်္ဂလမုဒ္ဓမံဘာဝတေစင်သသိပ္ပင်္စဝိနယောသသူတေခိတောသူဘာတိတာသယာဝါစာဧတံမင်္ဂလမုဒ္ဓမံမာတာပိတုဥပါဒာနံပုဒ္ဒတာရတသင်္ဃဟော အနာကုလသကမ္မန္တာဧတံမင်္ဂလမုဒ္ဓမံဒါနိသဓမ္မစရာသညတကနိသသင်္ဃောအနဝဇာနိကမ္မာနိဧတံမင်္ဂလမုဒ္ဓမံအာရတိဝရတိပါပါမစ္ဆပါဏာသတယမောအပမဒောဇာဓမ္မေတုဧတံမင်္ဂလမုဒ္ဓမံခါရဝဇာနိဝါဒောဇာတန်တုဋ္ဌိသကတေနုတာကာလင်နာဓမ္မတဝနံဧတံမင်္ဂလမုဒ္ဓမံ ခန္တိသသောဝသတတာသမဏနိသတတနံကာလေနာဓမ္မတာကိစ္စာဧတံမင်္ဂလမုတ္တမတပိုးသဗြမသရိယံသအရိယသစ္စာနာတတနာနိဗ္ဗာနသစ္စိကရိယာသဧတံမင်္ဂလမုတ္တမဘုဒ္ဓသာလောကဓမ္မေဟိစိတ်တံယတနာကံပတိအာသောကံဝိရတံခေမံဧတံမင်္ဂလမုတ္တမဧတာရိတာနိကတဝါနသဗ္ဗဓမ္မပရာဇိတာ သဗ္ဗဓာသုထိန်ကိသံတိတံဒေတာမင်္ဂလမုဒ္ဓမာမင်္ဂလသုတ်တံနေတိတံယခုရွတ်ဆိုမှာကဇရဏသုတ်ပါအမုံကိုဥစွာရွတ်ဆိုပါမယ်ပဏိဒါနာတောပတ္ထာယတထာဂတသဓာသပါရမီယောဓာသဥပပါရမီယောဓာသပရမတ္ထပါရမီယောတိသမဒိန္ဒပါရမီယောပင်စမဟာပရိစ္ဆာကေလောကဒသရိယံညာတတသရိယံ ဗုဒ္ဓရသရိယံတိတိတ်သောသရိယယောပစ္စည်းမပဝေကဘောကံတေဓာတိံဘိနိကမနံပဒါနာသရိယံဘောဓိပန္လင်ကေမာရဝိဇယသဗ္ဗညုတညာနာပฏิဝေဒံဓမ္မစကပောတနံနဝလောကုတ္တရာဓမ္မေတိသဗ္ဗေပိမေဗုဒ္ဓဂုဏေအာဝဇတဝဝေသရိယတိတုပါကာရံတရေတုတိယမရတ္တေပရိဒံကရုံတောအာယတမအာနန္ဒထေရဝိယ ကာရုညစိတ်တံဥပသပိတဝါကောတိတတသသေတုသကဝါလေတုဒေဝတာယာတနာပတေကနာတိယင်္စဝေသာလိယပုရေသောကမနုဿဒုပိကသမ္မုတံတိဝိတံပယံဒိခိပမန္တရဓာပေတိပရိတံတံပနာမယေဟေဩသူတော်ကောင်းတို့ပဏိဒါနာတော်တိပင်္ဂရဘုရားမြတ်ထံစုပန်ဒီမမထာယသပြု၍ တထာဂတသမြတ်စွာဘုရား၏ရတပါရမီယောဒါနသီလနိကမပညာဝိရိယခန္တီတတိသစ္စာဒိဋ္ဌံပါလယက်မေတ္တာဥပေက္ခအပြင်ဆေပါသောပါရမီတော်တို့လိကောင်သတဥပပါရမီယောပါရမီဖြစ်ရာကွင်ကားမှမငဲ့ရပဲကြည်ဝအောင်ဖြစ်ညာဆေပါသောဥပပါရမီတော်တို့၎င်းသတ ပရမတ္ထပါရမီယောပါရမီပြည့်စင်အသက်ပင်မြမငဲ့ငင်ပဲရဲရဲဖြစ်ခြင်းမြရဲရဲဖြစ်ခြင်းမြဆေပါသောပရမတ္ထပါရမီတော်တို့၎င်းဣတိဤသို့သမတိန်သာပါရမီယော အမြ30မြတ်ကျင်ကြီးပါရမီတော်တို့ကို၎င်းပိဿမာပရိသကီကိုအင်္ဂအလုံးမျက်လုံးဥစ္စာကြည်ရွာတိုင်းကသမယဟု ငါးပါးသောသွန်ခြင်းကြီးတို့ကို၎င်းလောကုတ္တလောကတ္တသရိယံတတ္တဝအများအကျိုးငါကျင့်တော်မူခြင်း၎င်းညာတတ္တသရိယံအသွေအမျိုးများအကျိုးငါကျင့်တော်မူခြင်း၎င်းဗုဒ္ဓတ္တသရိယံဘုရားပြည့်ရန်အကျိုးငါကျင့်တော်မူခြင်း၎င်းဣတိဤသို့သိသောသုံးပါးကုန်သောသရိယာယောအကျင့်တို့ကို၎င်း သင်္စမပရိစ္ဆာကေပစ္စည်းမဘဝေဖျားဖြစ်မည်နောက်ဆုံးဘဝ၌ကပ္ပောကံတိမေတော်ဝမ်းတိုက်သက်ဆိုင်တန်နေတန်တေယူတော်မူခြင်းကို၎င်းသာတိမ်ဖွာတော်မူခြင်း၎င်းအပိနေကမနမြတ်သောတောထွက်တော်မူခြင်းကို၎င်းပရဏသရိယံဒုက္ခရသရိယကျင့်တော်မူခြင်းကို၎င်း ဘောဓိပါလင်ကေဘောဓိပင်ကြီးပလင်ပွေ၌မာရာဝိဇယံမငါးပါးအောင်တော်မူခြင်းကို၎င်းဓမ္မစကဘောတနဓမ္မစကြာတရားဟောကြားတော်မူခြင်းကို၎င်းနဝမလေးပါးဖို့လေးပါးနိဗ္ဗာန်အပြင်ကိုးပါးကုန်သောလောကုတ္တရာဓမ္မေလောကုတ္တရာတရားတော်တို့ကို၎င်းဣတိဤသို့သဗ္ဗေပိအလုံးစုံလည်းဖြစ်ကုန်သောဣမေဗုဒ္ဓကုနေဤမြတ်စွာဘုရားဤဂုဏ်တော်တို့ကို အဝစေတဝါဆင်ញတော်မူ၍ဝေသာလီယဝေသာလီပြည်တိတုပါကာရံတရေတုတတိုင်းသုံးတကြာအယတု၌တိယမာရတိညေသုံးယံပတ်လုံးပရိဒံယရဏတုပိအယအတကိုကရွန်တော်ပြုတော်မူသောအာယသမအာနန္ဒထေရဝိယအရှင်အာနန္ဒမထေကဲ့သို့ကာရုဏာစိတ်တံကရုဏာစိတ်ကိုဥပတပိတဝါဖြစ်စေကြကုန်၏ ခောတိသတ္တသတေတုဂရေတသိန်းကုန်သောသက္ကဝါလေသူစัจ java လာတို့၌ဒီဝတ္တနတ်မြမာတို့သည်ယတအကျင်ယရဏသောပိတော်ဤအာနန္တကုအာနာအချိန်အဝါကို ပတေကနံတိခံယူရကုန်၏ယံအကျင်ယရဏသောပိတော်သည်ဝေသာလီယဝေသာလီမြည်သောကုရေပြည်၌ရောဂာမနုဿဒုပိခသံဗုဒ္ဓယောဂါထူးခြားပြီလူများနှင့် အစာရှားခြင်းကြောင့်ဖြစ်ပေါ်လာသောဒီဝိတံသုံးပါးပြရှိသောဗယံစဒီကိုလည်းခိတ်ပံလျင်မြန်စွာအန္တရာဓာပေတိကွယ်ပြောက်စေခဲ့လေပြီတံပရိတံထိုရတနသောဗရိတ်ကိုမယံငါတို့သည်ဘနာမမချွတ်မမရအောင်ပြုတ်ပွားကြပါကုန်သောညာနိတဘုဒ္ဓာနိသမဂတာနိ ဘုံမာနိဝါယာနိဝါအာတလိခေသဗ္ဗေဝဘူတာသမနာဘဝန္တုအထောပိသက္ကိတသုဏန္တုပါတိတံသတ္တမယိဘူတာနိသမေတ္တသဗ္ဗေမေတ္တံကရောဓမာနုတိယပဇာယဇိဝါသရတောသရန္တိယေပလေသတ္တမယိနေရကတအပမတ္တာယံကိစီဝိတံဣဒဝဟုရဝါသက္ကေတုဝါယံရတနာပဏိတံနာနောတမံအတ္တိတတကတိနာဣဒံမိဗုဒ္ဓေရတနာပဏိတံ ဧတေနတစ္ဆေနာသုဝတိဟောတုခယံဝိရာကအမတံပဏိတံယတိသာကသကြမုနိသမဟိတောနတေနာဓမ္မေနသမတိကိဉ္စီဣဒံမိဓမ္မေရတနပဏိတံဧတေနတစ္ဆေနာသုဝတိဟောတုဓမ္မုဒ္ဒသေတောပရိဝဏယေသူစေသမာဓိမာနန္တရိကိညာမဟုသမာဓိနာတေနာသမောနဝေတတိဣဒံမိဓမ္မေရတနပဏိတံဧတေနသစ္စေနာသောတိဟောတုယေပုဂ္ဂလအတ္တတံပတ္ထာ သတ္တရိယုဧတာနိယုဂာနိဝန္တိတေတကိနေယသုကတတသာဝကာဧတေတုဒိဏာနိမဗလာနိတိတံပိသံဃေရတနာပဏိတံဧတေနသစ္စေနာသုဟတိဟောတုယေတုပယုတ်ဓမ္မနသာတံလေနနေကာမိနောဂေါတမသာသနာမိတေပတ္တိပတ္တာအမတံဝိကရှာရတမုဒ္ဒနေဗုတိံဘုံသမာနာတိတံပိသံဃေရတနာပဏိတံဧတေနသစ္စေနာသုဟတိဟောတု တတိနာကီလောပထွေသိတောတိယသတုပိဝါတေဟိအတံပကံပိယောတတုပမံတပ္ပရိတံဝဒါမိယောအရိယသစ္စာနိအဝဇ္ဇပတ္တိဟိတံပိသံဃေရတနာပဏိတံဧတေနသစ္စေနာသောတိဟောတုယေရိယသစ္စာနိဝိဘာဝယန္တိကံပိရပင်ညေနသုတေတိတာနိဂိသာပိတေဝန္တိပုတ္တပမတ္တာနတေပဝံအတ္တမမာရိယန္တိဣဒံပိသံဃေရတနာပဏိတံဧတေနသစ္စေနာသောတိဟောတု သာဝသတတနာသမ္ပဒါယတယတုဓမ္မစိတဘွန်တိသက္ကာယတိတိဝိသိကိစီတင်္စသီလပတံဝါပိယဓတိကိဉ္စီသတုဟဘာယေဇဝိပ္ပမုတ်တော်စစ်သာဝိဌာနာနိအဘဘဂါတောဣဒာမိသံဃေရတနာပဏိတံဣတေနပစ္စေနာသောတိဟောတုကိဉ္စာပိသောကမ္မကရောတိပါပကံကာယေနဝါသဥဒ္ဒစေတသာဝါအဘဘသောတသပိစ္ဆာဒါယအဘဘတာဒိဋ္ဌပတ္တဝုဒ္ဓ ဣဒာမိသံဃေရတနာပဏိတံဣတေနသစ္စေနာသုအတိဟောတုဝနဘကုံပိယထာဖုတ်တိတက်ကေခိမာနမာတိပထမသမိန်ခေမေတတုပမဓမ္မဝရံအတေတယိနိဗ္ဗာန်ဂာမိပရမဟိတာယဣဒာမိဗုဒ္ဓေရတနာပဏိတံဣတေနသစ္စေနာသုအတိဟောတုဝရောဝရိညူရာတောဝရဟာရောဝရဟာရောအနုတ္တရောဓမ္မဝရံအတေတယိဣဒံပိဗုဒ္ဓေရတနာပဏိတံဣတေနသစ္စေနာသုအတိဟောတု ကိဏပုရဏနဝနတိသမဝောဝိရတစိတ်တယတိကေဘဝသမေတေကိဏပိသာအဝိရုံလိသန္တာနိဗ္ဗာန်တိတိရယတယံပတိဘောနိဗ္ဗာန်တိတိရယတယံပတိဘောဣတံပိသံဃေရတနာပဏိတံဣတေနသစ္စေနာသုတေဟောတုဓာနိတဗုဒ္ဓာနိသမာဂတာနိဗမာနိဝယာနိဝအန္တလိကေတထာဂတံဒေဝမနုဿပုဇိတံဗုဒ္ဓံနမသမတုအတိဟောတုဓာနိတဝုဒ္ဓာနိသမဂတာနိ ဗမာနိဝါယာနိဝါအန္တလိကေတတကတံဒေဝမနုဿပုစိတံဓမ္မံသမသမ္မာသုတိဟောတုญาณิတဝတ္တာနိသဘာဂတာနိဗမာနိဝါယာနိဝါအန္တလိကေတတကတံဒေဝမနုဿပုစိတံသံဃာနမသမ္မာသုတိဟောတုယရဏသုတ်တံနှိဋ္ဌိတံယခုယုသုမာကမေတ္တာသုတ်တိတော်ပါအမွန်းကိုဥသွားယုဆိုပါမယ်ယသာနုတ္တရေယသာနုဘာဝတော် ယက္ခနိဝတတ္တိဖိရဏယင်ညိစေဝနုယုံသံတော်ရတ္တိဒီဝမတန္တိတော်ဒုက္ခံသူပတိသုတ်တော်သာဘာပံကိစီနပတ္တိဒေဝမာတိကုဏုပေတံပရိဒံတံပနာမဟေဟေဩသူတော်ကောင်းတို့ယတပရိဒတာအကျင်မေတ္တာသောပရိတော်ဤအာနုဘာဝတော်အစွမ်းရှိန်သောအာနုဘောကြောင့်ယက္ခဏအများတို့သည်ဒီတဏံကြောင့်မဲ့ဖွယ်အာယုံမျိုးကို နေဝတာတင်တိမပြနိုင်ကြကုန်ယဉ်ဤစေဝါအကျင်မေတ္တာသောပိဋတော်၌သာလျင်ငါတိန်ဒီဝါညစ်နေမပြအခါခသိမ့်အတန်တိတော်ပြင်းရခြင်းမရှိပဲအနုယုံသံတော်ထတလည်းလေဆွေမြဲအထုတ်တော်သူသည်ဒုက္ခံချမ်းချမ်းသာသာသူပတိအိစရာဤသို့တော်အိပ်ပြောသည်ရှိသောကိဉ္စီတုံတကူသောပါပါကအိမ်မဲ့ဆိုကိုလည်းနတ်ပတ္တိမမြင်မဲ့ရာ ဒေဝမာရိကုဏုပေတံဤသို့စရှိသောအကျိုးကိုင်အာနိသင်နှင့်ပြည့်စုံသောဝါချမ်းသာအိမ်တို့အိမ်မဲ့ဆိုကင်ချက်ချင်းလူနာနတ်ဆောင်တတ်လေလက်နဲ့စိတ်မီမရောက်ပြေခဲ့စိတ်လိတီစွာမျက်နာကြည်လင်းသေးလျင်မတွေ့သေသောအခါပြမရွာဟုမေတ္တာအကျိုး7မျိုးနှင့်ပြည့်စုံသောတံပရိတံထိုမေတ္တာတို့ပရိတ်ကိုမယာငါတို့သည်ဘနာမ မကျွတ်မမအောင်ရွပွားကြပါကုန်သောကရဏီယမတ္တကုတလေနတန္တာသန္တံပဒံပိသမစ္ဆာသကောဥစုစသူဟုစုစသူဝသောဇတမုရုအနတိမာနိတန္တုတကောသသူပရောစအပ္ပကိသောသသံလဟုတဥတိတန္တိန္တရိယောသနိပကောသအပ္ပကဘောကုလေသောအနန္တုကိတောနသကုဋ္ဌမာသရေကိဉ္စီယေနဝဉ္ဇပရိဥပဝတေယော ဒုက္ခိနောဝခေမိနောဟွန်တုသဗ္ဗသတ္တဘွန်တုဒုက္ခိတတာယေကေတိပါဏဗုဒ္ဓတိတသဝါသာဝရဝနောသေလာဒီဃဝါယေဝမန္တာမစ္စည်းမရတကအနုကထူလာဒိဋ္ဌဝါယေဝအရိဋ္ဌာဇေဝဒုရေဝတန်တိအဝိဒုရေဘုဒ္ဓဝသံဝေသီဝသဗ္ဗတတဘွန်တုဒုက္ခိတတာနာပရောပရဏိကုဘေဒနာတိမင်းညေတကတ္တစိနာကိဉ္စီဓာရောတနာပတိကသင်ည နိညမညတဒုက္ခမိစေယမာတာယတာနိယံဗုဒ္ဓမာယုတာဧကဗုဒ္ဓအမနုရကေဧဝံပိတဗ္ဗဗုဒေတုမာနတံဘာဝယေအပရိမာဏံမေတ္တင်သာသဗ္ဗလောကသမေမာနတံဘာဝယေအပရိမာဏံဗုဒ္ဓံဒောသတိရိယံဥသာအသမ္မာတံအဝိရာမသပ္ပတံတိဋ္ဌံသရဏိသိဏောဝသယနောယဝတသဝိတမေတောဧတံတတိံအတိတ်တေယသမမေတံဝိဟာရမိရမဟု ဒေတိန်သအနုပကမသီလဝါတတရိဏသမနောကာမေသူဝိနယကေတံနိုင်သာတုတ်ကပ္ပတေယကုဏရေတိမေတ္တာတုတ်တံနေတိတံယခုရွတ်ဆိုမှာကခန္ဓာတုတ်ပိတော်ပါအမွန်ကိုဥစွာရွတ်ဆိုပါမယ်သဗ္ဗတိဝိသာသာတိနံဒိဗ္ဗမန္တံကတံဝိယယာနာတိတိဝိသံခောရံသေတင်္သာပိပရိတယံ အာနာကိတံမိသဗ္ဗဒသဗ္ဗဒသဗ္ဗပါဏိနာသဗ္ဗသောပိနိဝရေတိပြိတံတမနာမဟေဟေဩသူတော်ကောင်းတို့ဒိဗ္ဗမန္တာကတံနမန္တနာစေဝတိသဗ္ဗသီဝိသဓာတိနံတင်သောအသိရှိသော မွေမျိုးမန္တမြတို့ဤခောရံပြင်းထန်လာသောဝိတံအစိတ်ကိုနာတိတိဝိယအရှင်းပြောက်ပြေပျက်စီးစေတကဲ့သို့တတ္ထာတို့အတူ ယံပရိဒံအကျင့်ခန္ဓာသို့ပြေတော်သည်သဗ္ဗတာအလုံးစုံသောအာနာခေတံမီအာနာခေအတွင်၌သဗ္ဗပါဏိနအလုံးစုံသောတတ္တဝါတို့၏ခောရံပြင်းထန်လာစွာသောဝိတံအစိတ်ကို၎င်းဒေတံအစိမ့်မှကျွင်းသောပရိသယံစာပိဘိယမျိုးမျိုးကို၎င်းသဗ္ဗတာခါခတိသဗ္ဗသောပိအကျွင်းမတင်အကုန်ပင်နိဝရတိ မေတ္တာပေရှားနိုင်ပေတံပရိတံဒုက္ခန္တသောပေတော်ကိုမယံငါတို့သည်ဘဏမမချွတ်မမရအောင်အယောပွားကြပါကုန်သောခန္ဓာသုတ်ပရိတ်တော်ဖြစ်ပါတယ် ဝိရူပကိမေမေတ္တံမေတ္တံမေတ္တံဣရာပတိမေသဗ္ဗဗုဒ္ဓိမေမေတ္တံမေတ္တံကန္နာကောတမကေဟိသာအပ္ပါရကိမေမေတ္တံမေတ္တံသီပါရကိမေသတုပရိမေမေတ္တံမေတ္တံဘုပ္ပတိမေမာမအပ္ပါရကောဟိန္တိမာမဟိန္တိသီပါရကောမာမသတုပရောဟိန္တိမာမဟိန္တိဘုပ္ပရောသဗ္ဗေတ္တသဗ္ဗေပါဏသဗ္ဗေဘုဒ္ဓသကေဝလာ သဗ္ဗေဗတ္တရာနိပတ္တံတုမာဂိတိပပမာဂမအပမနောဗုဒ္ဓောအပမနောဓမ္မောအပမနောတံဃောပမာဏဝန္တာနိသရိတပါနိအဟိဝိသိကတတပတိဩနနာပိတရပုမုတိကကတမေရကကတံမေပရိတံပဋိကမန္တုဘုဒ္ဓာနိသောဟနမောဘဂဝါတောနမောတတ္ထနာသမ္မာသမ္ဗုဒ္ဓနာခန္ဓာသုတ်တံလေจิตံယခုရွတ်ဆိုမှာက မောရသောပရိပ္ပါအမုန်းကိုဥသွာရဆိုပါမယ်ဘုရင်တံဘောရိတမရေနိဗ္ဗတံမောရယောနိယံဇိနတံဝိတာရကမ္မသတ္တဝနေသရာစိရတံဝါယမန္တပိနိဝသကေသူခန္တိတောညမမန္တံတိအခါတံပရိတံတံပနာမဟေဟေအိုသူတော်ကောင်းတို့ဘောရိတမရေသဗ္ဗညုတဉာဏ်ရယံသောက်ကူပါရမီသောက်ဥတို့ကိုဘုရင်တံဖြစ်ခြင်းစီးပူတော်မူသော မောရာယောနိယဥဒောင်းမျိုး၌နိဗ္ဗာန်ဖြစ်တော်မူသောယေနပရိသေနအကျင့်မောရသို့ပြည့်တော်ဖြင့်သံဝိတာရကံကောင်းစွာပြုစည်းရင်အပ်သည့်အဆောင်လျှောက်ကာကွယ်မှုရှိသောမာသတံဘုရားအလောင်းရွှေဥဒောင်းမင်းကိုဝဏိစရာ90သောမုတ်ဆိုးတို့သည်စိရတာနှစ်ပေါင်း900ရှိမြတ်ကြအောင် ဝါယမန္တာပိဖန်မိဖို့ရာကြိုးစားကြပါကုန်တော်လဲဂန္ဒီတုံးလက်ရဖန်ယူခြင်းဟာဒေဝသခင်သူ မတတ်နိုင်ကြကုန်၏သာဒီဓမ္မမန္တန်တိဓမ္မမန္တန်သူမြတ်သောမန္တန်တော်ဟု၍အခါတံရှင်တော်ဘုရားချစ်ကျူမြတ်ကြတော်မူအပ်သောတံပရိတံထိုမောရသောပရိတော်ကိုမယံငါတို့သည်ဗနာမ မချွတ်မမအောင်ရွပွားကြပါကုန်သော ဥဒေတယံသကုမဧကရာဇာပရိသဝန္နောပြိပဘာသောတန်တန္တမသာမိရိသဝန္နာပြိပဘာသံပိဇာကုတ္တဝိရေမှုတိဝသံယေဗိမာနာဝေရကုသဗ္ဗဓမ္မေတိမေနမောတေသမံပါလယံတုနမတုဗုဒ္ဓနာနမတုဗောဓိယာနမောဝိမု ட்டாන နမောဝိမု ட்டி ယာဣမံသောပရိဒံကတ္တဝမောရောစရတိဧဒနာအပေတယံသကုမဧကရာသာ ဟရိတဝန္နောပြိပဘာသောတန်တန်ဓမ္မသာမိဟရိတဝန္နံပြိပဘာသာသေဇာကုတ္တဝိရေမူရတ္တေယေဗမနာဝေတကုသဗ္ဗတမေတေမေနမောတေသမံပါလယံတုနမတုဗုဒ္ဓနာနမတုသောရိယာနမောဝိမု ക്ത နာနမောဝိမု ക്തി ယာဣမံသောပရိဒံကတ္တဝမောရောဘာသမကပေမောရသုတ်တံနေတိတံယခုရွတ်စွန်မာကဝတ္တသောပရိတ်တော်ပါ အမှုငို့ဥသွားရသောဗမေဘူရင်တံဘောဓိတမ္မာရေနိဗ္ဗတံဝတ္တဇာတိယံယတတေသိနတာဝကိမာသတံဝိဝိတယိဟေဩသူတော်ကောင်းတို့ဘောဓိတမ္မာရေသဗ္ဗယုတဉာဏ်ရယံထောက်ကိုပါရမီသောက်တော်ကိုဘူရင်တံဖြစ်ခြင်းစီဘူးတော်မူသောဝတ္တဇာတိယံငုံမျိုး၌နိဗ္ဗတံဖြစ်တော်မူရသောမာသတံဘုရားအလောင်းငုံမင်းကိုယတပရိတ္တအကျဉ်ဝတ္တသို့ပြေတော်၏ သေစေနာအသွမ်းအာလို့ခေါ်ကြအောင်ဒါဝက်ကီတော်မီတိဝိဝေသယိရှောင်းကွင်းဘူးလေပြီထေရတာသာရိပုတ္တသာလောကနာထေနာပါတိတံကပ္ပဒိုင်မာတေသံပရိဒံတမ္ပနာမဟေဟေဩသူတော်ကောင်းတို့သာရိပုတ္တသာသာရိပုတ္တမြည်သောထေရသမထေအားလောကနာထေနာလောကသာတို့ဤအာဒကိုယ်ကိုရာမြတ်စွာဘုရားသည်မာတိတံဟောတော်မူအပ်သော ကပ္ပဒိုင် တကဘာလုံးဆက်မပြက်အရှိတည်သောသဘောရှိသောမာတိတံကြီးမားသောအစွမ်းအာနုဘောရှိသောတံပရိတံထိုဝတ္တသောဘေးတော်ကိုမယံငါတို့ဒီဗနာမမချွမမာရအောင်ရွတ်ပွားကြပါကုန်သောအတ္တိလောကိသီလကုဏောသစ္ဆံသောတရားနုတရားဒေနာသစ္စေနာကာဟာမိသစ္စာကိရိယမုဒ္ဓမာ အာဝစ္စတဝါဓမ္မပလံပရိဒဝပုပ္ပကေတိနေအပုပ္ပကေတိနေသစ္စာပလမောတာယသစ္စာကိရိယာမကသာအဝစ္စတဝါဓမ္မပလံပရိဒဝပုပ္ပကေတိနေသစ္စာပလမောတာယသစ္စာကိရိယာမကသာ သန္တိပကအပါဒနာသန္တိပါဒအဝန္စနာမာတာပိဒါသဒိက္ခန္တာသာတဝေဒပဋိက္ခမသာတိစေကတိမေဇမပစ္စလိတောတိခိဝိသေတိသောလသကရိတာနိဟုတကပတ္တဝယတာတိခိသစ္စေနမေသမောနတ္တိဧတာမေသစ္စာပါရမေဝတ္တသုတ်တံနေတိတံယခုရွတ်ဆိုမှာကတစ်စက်ကတော့ပြိတော်ပါအမုံကိုဥသွာရွတ်ဆိုရမယ်ယာသာ နုပရိနာပိအန္တလိခေပိပါဏိနော ပဋိဌာမတိကိသတိဘူမိယဝိယသဗ္ဗတာသဗ္ဗပတ္တဝသာလမယကသောရာတိသမ္ဘဝါကဏနာနာသမုဒ္ဒနာပရိတံတမ္မနာမဟေဟေအိုသူတော်ကောင်းတို့ယတပရိတတာအကျဉ်တစ်ဆက်ကသောပြေတော်ကိုအနုတ္တရေနာပိအောင်းမေယုံမြဖြစ်တော်လေပါဏိနာတတ္တဝါတို့သည်ပါဏိနောတတ္တဝါတို့သည်အန္တလေကေပိကောင်းကင်၌တော်လေဘူမိယံဝိယမြေပေါ်၌ကဲ့သို့ ပပထာခတ်သိမ်းသောအခြင်းအပြင်ပဋိဋ္ဌံပဋိဋ္ဌံထောက်တရားကိုအတိကေသန္တိရရှိကြကုန်ဇကသောရာတိတံဘဝဘီလူခိုသူစသည်တို့ကြောင့်ဖြစ်ပေါ်လာသောပပပတ္တဝဇာလမဘေးရန်ကပင်းပိုက်ကွန်တွင်မှ မုတ်တာနံလွတ်မြောက်ကြရာသူတို့ဤကဏနာသအရေတွက်သည်လည်းနမရှိတော့ပါပေ။ တံပရိတံထိုတဇက်ကသို့ပရိတော်ကိုမယံငါတို့သည်ပနာမမချွတ်မမအောင်ရွတ်ပွားကြပါကုန်သောဧဝမေတုတံဣဒ္ဓသမယံဘဂဝါသာဝတိယံဝေရတိဒေတာဝနေအနာတပိဏိကတအာရမေသတ္တရာခောဘဂဝါဘိက္ခုအာမန္တေတိဘေကဝောတိဗရန္တေတိတေဘေကုဘဂဝါတောသစ္စာသောတောဘဂဝါဣဒ္ဓတဝောသာ ဘုဒ္ဓဘုဗ္ဗဘိကဝေဒေဝသုရသင်္ဃမောသမုပ္ပတုလောဟောတိအတာခောဘိကဝေဒေဝသုရသင်္ဃမောသမုပ္ပတုလောဟောတိသတိပါရိတာဒေဝနာအတာခောဘိကဝေသကောဒေဝနာမိန်တော်သာဝတိန်တိအာမန္တေတိသတိမာရိတာဒေဝနာသင်္ဃမကဒါနာဥပ္ပစေယဘယံဝါသံမိတတံဝါလောမဟံသောဝါ မမေဝတတမိန်တမယေတဇက်ကံဥလောကိယတာမမယေဟောတဇက်ကံဥလောကိယတံယံဝိတတိဘယံဝါသမိတတဝါလောမဟာသောဝါသောပရိယေတတိနောစေမေတဇက်ကံဥလောကိယတာအထပဇာပတိတံဒေဝရသတာတဇက်ကံဥလောကိယတာပဇာပတိတယေဟောဒေဝရသတာတဇက်ကံဥလောကိယတံယံဝေသတိဘယံဝါသမိတတံဝါလောမဟာသောဝါသောပရိယေတတိနောစေပဇာပတိတဒေဝရသတာ သတဇကံဥလောကယထာအထဝရုဏတဒေဝရာဇတာတဇကံဥလောကယထာဝရုဏတယောဒေဝရာဇတာတဇကံဥလောကယတံယံဘွေတတိပယဝသံမိတတံဝလောမသောဝါသောပယိယတတိနောစေဝရုဏတဒေဝရာဇတာတဇကံဥလောကယထာအထဤတာနတဒေဝရာဇတာတဇကံဥလောကယထာဤတာနတယောဒေဝရာဇတာတဇကံဥလောကယတံ ညံမွေသတိဘယဝါသမိတတံဝါလောမသောဝါသောပယိယိသတိတိတံကောပနာဘေကဝေသက္ကသဝဒေဝနာမိန္ဒတာတဇကံဩလောကယတံသာပရိတဝါဒေဝရသတာတဇကံဩလောကယတံကရုဏတဝါဒေဝရသတာတဇကံဩလောကယတံဣဒာနတဝါဒေဝရသတာတဇကံဩလောကယတံယံဘွေတတိဘယဝါသံပိတတံဝါလောမဟံသောဝါ သောတယိယေတာပိနောပိတယေတာတံကိတယေတုသကောဤသိခဝေဒေဝနာမိန်တော်အဝိဒါရာကောအဝိဒါသောတောအဝိဒါမောဟောဒီရူသံပိဥဒ္ဓရာတိပလာယိတိအင်းသာကောဘိကဝေဧဝဝဒာမိသတိတမကံဘိကဝေအရိညကတာနံဝရုက္ခမူလကတာနံဝသုံးညာကာရကတာနံဝဥပိစေယဘယဝသံပိတတံဝလောမဟာကောဝမမေဝတသမေသမေ အနုတ္တရေအာခဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောဝိဇာကရဏသမ္ပန္နောဒုက္ကတောလောကဝေတုအနုတ္တရောပုရိသဓမ္မသာရတိသတ္တဒေဝမနုဿာနာဗုဒ္ဓောဘဂဝါတိမမယောဘဂဝေအနုတ္တရတံယံဘွေတတိဘယဝါသံမိတတံဝါလောမသောဝါသောပိယေတတိနောစေမနုတ္တရေအာထအထဓမ္မံနုတ္တရေအာထဝေကတောဘဂဝတာဓမ္မောဗန္တေတိကောအာကာလိကော ဧပါတိကောဩပနေကောပေသတံဝိရိတကောဝေညုဟိတိဓမ္မယောဘိကဝေနုတရတံယံမွေသတိဘယံဝါသမိတတံဝါလောမသောဝါသောပယိယတတိနောစီဓမ္မနုတရေဟာတသသံဃာနုတရေဟာတသုပတိပန္နောဘဂဝတောသဝကသံဃောဥဇောပတိပန္နောဘဂဝတောသဝကသံဃောညာယပတိပန္နောဘဂဝတောသဝကသံဃောသာမိတေပတိပန္နောဘဂဝတောသဝကသံဃောတတိတံသတ္တာရိပုရိသယုဂာနိ အတ္တပုရိသပုဂ္ဂလာဧတဘဂဝါတောသဝကသံဃောအာဟုနေယောပဟုနေယောဒဂိနေယောဧသလိကရဏီယောအနုတ္တရပုညကတံဟောကတာတိသံဃာယောဘိကဝေအနုတ္တရတံယံမွေတတိဘယဝါသမိတတဝါလောမသောဝါသောပယိယတတိတံကိစ္စဟေတုတထာဂတောဣဘေကဝေအရံသမ္မာသမ္ဗုဒ္ဓောဝိတရာကောဝိတဒောသောဝိတမောဟအပိရုအာသမိနုတ္တရာတိအပလာယိတိ ဣဒမောသဘဂဝါဣဒဝတဝနာတုကတောအထာပရံဧတဒောသသတ္ထာအရိညေရုက္ခမူလေဝသုံညာကားရေဝဘေကောအနုတ္တရိဒသမုဒ္ဒဗယံသမကနောတိယနောတိဗုဒ္ဓံတရိယာဒလောကသစ္ဌာနရာရဗံအထဓမ္မံတရိယာဒနေယာနိကံတုတေတိတံနောစီဓမ္မံတရိယာဒနေယာနိကံတုတေတိတံအထသံဃံတရိယာဒဘုံညကေတံနုတ္တရံဧဝံဗုဒ္ဓံတရံဒါနံဓမ္မံသံဃေသဘေကော ဘယံဝါသမိတတဝါလောမသောဝါဘယံဝါသမိတတဝါလောမဟံသောနဟေတတိသဇကသုတ်တံနိဋ္ဌိတံယခုရွတ်ဆိုမှာကအာတာနာတိယသုတ်ပရိတ်တော်ပါအမွန်ကိုဥစွာရွတ်ဆိုပါမယ်အပဒနေနာတတသာသနေသာရုသမတေအမနုတေသန္တေဟိကဒါကိပိသကာရိပိပရိသနာသတ္တနံအယင်တာယတဂုတ်တိယ ယန္တိတေတိမဝီရောပြိတံတမ္ပနာမဟေဟေဥသူတော်ကောင်းတို့နာထသမြတ်စွာဘုရား၏သာဓုတမတိအကောင်းအမြတ်ဟုသမုတ်အပ်သောသာရဏိဘုရားရှင်သာသနာတော်၌အပ္ပဒါနေဟိမကြည်ညိုကြကုန်သောတန်တေဟိကြံတန်ကုန်သောသရာကကသိကိပိတကာရိပိမကောင်းမှုကိုပြုလေရှိကုန်သောအမနုသိဘီလူတို့သည်တတတန်တန်၄ပါးကုန်သော ပရိသနံပရိသတ်တို့ကိုအဟိတာယသမကျင်းစေခြင်းက၎င်းဂုတ်တိယသကာကွယ်စောင့်ရှောက်ခြင်းက၎င်းမာဝီရောဝီရိယကြီးမားမြတ်စွာဘုရားသည်ယံပရိတံအကျဉ်အာတာနာတိယသို့ပရိတော်ကိုဒေတိတိဟောတော်မူပြီးတံပရိတံထိုအာတာနာတိယသို့ပရိတော်ကိုမယံငါတို့သည်ဘနာမမချွတ်မမာရအောင်ရွပွားကြပါကုန်သော ဝိပတိတသနမတုသက္ကုမန္တသသိရမတောသိကိတပိသနမတုသဗ္ဗဗုဒ္ဓနုကပိနောဝတ္တဗုဒ္ဓသနမတုနာတကသတပတိနောနမတုကကုတန္တသမာရသေနမတ်တိနောကောနာကမနသနမတုပြမနသဟုတိမတောကတပသသနမတုဝိပမုဒ္ဒသသဗ္ဗတိအင်္ဂိရတသနမတုတကြကုဒ္ဒသသိရမတောယောဣမံဓမ္မံတေတေတိသဗ္ဗဒုက္ခဘနုဒနာဒေသပိနေဗုဒ္ဓလောကေဓာဗုဒ္ဓဝိပတိသော ဒေသနာပိသုနာထဗန္တာဝိတသာရတာဟိတံဒေဝမနုဿာနယန္တမသန္တိခောဓမ္မဝိဇာသရဏသမ္ပန္နမဟန္တံဝိတသာရတံဣတိစိဉ္ဇသမုဒ္ဒာနေကသရကောတိယောသဗ္ဗေဗုဒ္ဓသမသမသဗ္ဗေဗုဒ္ဓမေတိကာသဗ္ဗေတတဘလူပေတဝေသာရိစေဥပါကတာသဗ္ဗေတိပိသနန္တိအာသဗံဌာနမုဒ္ဓမံတိယနာရဏတံတေတိပရိသသူဝိသာရတာဓမ္မစကံပဝတ္တနိလောကေအပတိဝတိယံ ဥပေတာဗုဒ္ဓဓမ္မေအတာရတာယနာယကဗတ္တင်တာလက္ခဏုပေတာသီတာနုပစ္စနာတရာဗျာမပပယသူပပသဗ္ဗေတေမုနိကုံတရာဗုဒ္ဓသဗ္ဗညုနောဧတေသဗ္ဗေခိနာတဝါဒိနာမဟာပပမာတေသမဟာပညာမဖလာမဟာကာရုဏိကာတိရာသဗ္ဗေသနာဒုက္ခဝါဒီပါနာတာပိဋ္ဌာသာတာနာလိနာသဗာနိနံဂတိဗန္ဓုမေတ္တာသာတရဏာတာဣတေတိနောသတ္တဝကသာလောကသာသဗ္ဗေဣတိပရာယနာ ဒေတာတိရာသာပါတေဝန္တာမိပုရိသုတ်တမေဝတ္တသမဏတာစေဝဝန္နာမိတေတထာဂတေသေနယသနေဒါနေကမနိသာပိသပဒာသရတုကိနာရကံတုဗုဒ္ဓတန်တိကရာတုဟောဒိဋ္ဌုရကိတောတန်တော်မုတ်တော်သဗ္ဗဗေဟိသာသဗ္ဗရောဂဝိနိမုတ်တော်သဗ္ဗသန္တာပဝစီတောသဗ္ဗဝေရမတိကံတော်နေဘုဒ္ဓသတုမဝါတေတံသစ္စေနာတိလေနာခန္တိမတပရေနာသာတေပိအမေနုရကံတုအာရောခေနာတုခေနာသာ ဘုရတိမသမိန်တိတာဘာကေတန်တိဘူတာမိတိကာတေပိအမေနုရကန္နုအာရောကေနာသုကေနာတာဒဂိနသမိန်တိတာဘာကေတန်တိဒေဝမိတိကာတေပိအမေနုရကန္နုအာရောကေနာသုကေနာတာပစ္စည်းမသမိန်တိတာဘာကေတန်တိနာဂမိတိကာတေပိအမေနုရကန္နုအာရောကေနာသုကေနာတာဥတ္တရသမိန်တိတာဘာကေတန်တိယကမိတိကာတေပိအမေနုရကန္နုအာရောကေနာသုကေနာတာပရတိမေနာတတရတောတကိနေနာဝိရုံလကော ပိသိမင်းတာဝိရုပခောခုဝေရောဥဒ္ဒရာတိတာသတ္တရောတိမာရာသာလောကပါလာယတတိနောတေပိအမေနုရခန္တုအာရောဂေနာဒုက္ခိနာတာအာကာသတ္တတဗုမတ္တဒေဝနာဂမိတိကာတေပိအမေနုရခန္တုအာရောဂေနာဒုက္ခိနာတာဣတိမန္တောသယေဒေဝဝတန္တဣဒသာရဏေတေပိအမေနုရခန္တုအာရောဂေနာဒုက္ခိနာတာသဗ္ဗိတယောဝိဝေတန္တုသောကောရောကောဝိနာတတုမတေဘွန်တွန်တရာယသုခိတိကာယုကောကဝါ အဘိဝရဏတိလေသနိစ္စဥဒ္ဒပစာယိနောသတ္တရောဓမ္မဝဒန္တိအာယုဝနောဒုက္ခမလံအာတာနာတိယသုတ်တံနေတိတံယခုရွတ်ဆိုမှာကအင်ကုလိမာလသို့ပြိတော်ပါအမွန်းကိုဥစွာရွတ်ဆိုပါမယ်ပရိဒံယံပဏ္ဍတ္တနိသိဏဌာနတောဝနာဥဒကံပိဝနာတေတိသဗ္ဗဘေဝပရိဒယံဟေဩသူတော်ကောင်းတို့ယံပရိဒံအကျင့်အင်ကုလိမာလသို့ပြိတော်ကို သန္တာတတရွတ်ဆိုသောပုဂ္ဂိုလ်၏နိသိဏဒါနာတော်ဝနနေရာထိုင်းကုန်ကိုဆေးကြောကြောင့်ဖြစ်သောဥဒကံပိရေးသောမှလည်းသဗ္ဗမေဝအလုံးစုံသားခြင်းဖြစ်သောပြိတ္တယဘေးရန်ကိုဝိနာတိတိကင်းပြောက်စေနိုင်၏ဒုတိနာကပ္ပဝဒါနယင်္စသာတိတိတကနေထေရတင်ကုလီမာလတာလောကနာတေနပါတိတံကပ္ပဒယမတေသံပြိတ္တံတံပနာမဟေသေဩသူတော်ကောင်းတို့ယံပြိတ္တံ အကျင်အင်္ဂုလိမာလသို့ဖိတော်သည်သင်္ကနိပရိယောစဉ်ဒုက္ခနာ၌ပင်သုတိနာချမ်းချမ်းသာသာဖြင့်ကဗ္ဗဟုဒါနကိုမတမွေးပွားရခြင်းကိုလည်းသာတိတိပြည့်စင်နိုင်၏အင်္ဂုလိမာလသာအင်္ဂုလိမာလမည်သောထေရတာမထေအားလောကနာတေနမြတ်စွာဘုရားသည်ဘာတိတံဟောတော်မူအပ်သောကပ္ပတာယိတကဘာလုံးတည်တည်အတ္တိဤတတ်သောသဘာဝရှိသော မာတိတံကြီးမားသောအစွမ်းရှိသောတံပရိတံထိုအင်္ဂုလိမာလသို့ပြည့်တော်ကိုမယငါတို့သည်ဗနာမမချွမမရအောင်ရွပွားကြပါကုန်သောရတောအပကိနေရိယာယသာတိဟာသာတော်နာဘိသာနာဘိသင်္စိတ်ပါဏံဒီဝိတာဟောရောပိတာသေနာသစ္စေနာသုတိတေဟောတုသုတိကပသာအင်္ဂုလိမာလသုတ်တံနေတိတံယခုရွတ်ဆိုမှာကတော့ဘုဇင်္ဂသုတ်ပရိတ်တော်ပါ အမွန်းကိုဥစွာယုဆိုပါမယ်သံသာရိသံတရဏဒါနံသဗ္ဗဒုက္ခဝိနာသနေသတ္တတမေဇာပုဇင်ကေမာရသေနာပမတနေဘုဒ္ဓတဝါယေစီမေသတ္တတိဘဝမုဒ္ဒဂုတ္တမအသာတိမသရာပြတဲ့အမတန်နေဗျံကတာဧဝမာရိကုနုပေတနေကကုဏတေငဟံဩတရင်သအိမမန္တံပုဇင်ကင်္ဇပနာမဟေဟေဩသူတော်ကောင်းတို့သံသာရိသံတရ၌သံတရဏဒါနကျင့်လိကြကုန်သောတတ္တဝါတို့ဤသဗ္ဗဒုက္ခဝိနာသနေ ဒုက္ခခသိန်းတို့ကို ပြောင်းငိမ့်စေတတ်ကုန်သော မာရတေနာပမတနေမန်စစ်သည်အသင်းအပင်တို့ကိုနှိမ်နှင်းဖြည့်ဆည်းတတ်ကုန်သောဘုဇင်ကေဘုဇင်မြေကုန်သောတတ္တခုနပါကုန်သောယေတံမေခြင်းတရားတို့ကိုဘုသိတ်တော်အသိကြကုန်သောကြောင့်ဥဒ္ဓမမြတ်ကုန်သောဣမေတတဤပုဂ္ဂိုလ်တို့သည်တိဘဝဘဝသုံးပါးမှာမௌဒကလွတ်မြောက်ကြကုန်သည်ဖြစ်၍ အသာတိမ်ပฏิတန်တင်နေခြင်းမရှိသောအရတံအရတံဥခြင်းမရှိသောအပြတိမ်နာခြင်းမရှိသောနိဗ္ဗယံဘေးမရှိသောနိဗ္ဗာန်နိဗ္ဗာန်သို့ကတာရောက်ကြကုန်ပြီဧဝမာရိကုဏုပေတံဤသို့စရသောအကျိုးကုန်၏အာနိသင်နှင့်ပြည့်စုံသောအနေကကုဏသင်္ကံဂုံပေါင်းများစွာသိယူရဖြစ်သောဩဒရင်သာယောဂပျောက်ကင်းရေးဝယ်စေတပွဲလည်းဖြစ်သောမန္တင်စအန္တရေကင်းရေးဝယ် မန္တန်သဖွဲ့လည်းဖြစ်သောဣမံဘုသင်္ကံဤဘုသင်္ကသို့ခရိတ်ကိုမယံငါတို့သည်ပနာမမချွတ်မမာရအောင်ရောပွားကြပါကုန်သောဘုသင်္ကောတတိသင်္ကာသောဓမ္မနံဝိဇယောတတ္ထာဝိရိယံပိဋိပတ်တတိဘုသင်္ကာသတရာပရေသမာရုပ္ပကဘုသင်္ကာတတေတေသဗ္ဗဒသိနာမုဏိနာသမတက္ကတာဘာဝိတာပုလိကတာသံဝတ္တန်ိဘေညာယနိဗ္ဗာနာယသဘောရိယ ဧတေနာသစ္စာဝစေနာသုတိတေဟောတုတကရာဧကသမေသမေနာတောမောကလာနိသကရဗံကိလနေဒုက္ခိတေဒိဋ္ဌဝါဘုဇင်ငေတတ္တတေတိတိသတံပိဏတေတဝါရောဂမုတ်စေသူတေငနေဧတေနာသစ္စာဝစေနာသုတိတေဟောတုတကရာဧကဒဓမ္မရာသာပိဂေလိညေနာပိပိလိတောသုံဏတေရဏတံယေဝဗနာပိတဝနာသာဒရံသမောရိတဝနာအာဘာရသမ္မဟုတ်တာတိဌာနသောဧတေနာသစ္စာဝစေနာသုတိတေဟောတုတကရာ ဗိနာဒေသအာဘာရဒေနာနာပိမေတိနာမေဃတာကိလေသာဝပတ္တနုပတိဓမ္မတာဧတေနသစ္စာဝဇေနသုတိတေဟောတုသဗ္ဗရာဘုဇင်္ဂသုတ်တံနေတိတံယခုရွတ်ဆိုမာကပုဗ္ဗာနာသို့မေတော်ပါယန္တုန်နိမိတံဝမင်္ဂလင်္စရောသမနာပောတကုဏတသာတော်ဘာပကောဒုတုပိနံအာကန္တံဗုဒ္ဓ ानु ဘာဝေနာဝိနာသမင်တုယန္တုန်နိမိတံဝမင်္ဂလင်္စရောသမနာပောတကုဏတသာတော် ပါပေကောဒုတုပိနအကန္တံဓမ္မာနုဘာဝေနာဝိနာသမေနုဒံတုန်နိမိတံဝမင်္ဂလင်္စဒောသမနာဘောတကုဏသသာတောပါပေကောဒုတုပိနအကန္တံသံဃာနုဘာဝေနာဝိနာသမေနုဒုက္ခပတ္တသာနိဒုက္ခဘယပတ္တသနိဗ္ဗယသောကပတ္တသနိသောကဟွန်တုတပေပိပါဏိနောဣန္ဒဝတ္တအမေသဗ္ဗတံပုညသဗ္ဗတံသဗ္ဗေဒေဝနုမောတံတုသဗ္ဗသမ္ပတိတတိယဒါနတရဏုတ္တတယာသီလံရက္ခန္တုသဗ္ဗတာ ဘာဝနာပိရတာဝန္တုကိစ္ဆာတုဒေဝတာကတာသဗ္ဗေဗုဒ္ဓဗလာပတ္တပိစေကနိစ္စယမလံအရန္တာနိစ္စဒေသနာရကံဗန္တာမိသဘသောယံကိဉ္စိဝိတံဣဒဝဟုရံဝါသက္ကေတဝယရတနပဏိတံနာနောတမံအတ္တိတတကတိနာဣဒံမိဗုဒ္ဓေရတနပဏိတံဧတေနာသစ္စေနာတုတိဟောတုယံကိဉ္စိဝိတံဣဒဝဟုရံဝါသက္ကေတဝယရတနပဏိတံနာနောတမံအတ္တိတတကတိနာဣဒံမိဓမ္မေရတနပဏိတံဧတေနာသစ္စေနာတုတိဟောတု ယံကိဉ္စီဝိတ္တဟိတဝါဟုရံဝါသက္ကေတုဝါယရတနာပဏိတံနန္နောတမံအတိတတကတိနာဣတမိသံဃေရတနာမဏိတံဣတိနသစ္စနာသုတိဟောတုဘဝတုတ္တဗမင်္ဂလံရကံုတ္တဗဒေဝတာသဗ္ဗဗုဒ္ဓ ानु ဘဝေနသရာတုခေဘောနုတေဘဝတုတ္တဗမင်္ဂလံရကံုတ္တဗဒေဝတာသဗ္ဗဓမ္မာနုဘဝေနသရာတုခေဘောနုတေဘဝတုတ္တဗမင်္ဂလံရကံုတ္တဗဒေဝတာသဗ္ဗသံဃာနုဘဝေနသရာတုခေဘောနုတေ မာကာရုဏိကောနာတောဣတာယသဗ္ဗပါဏိနာပုရိတဝါပါရမေသဗ္ဗပတ္တောတံဘောတိမုဒ္ဓမံဧတေနသစ္စာဝသေနာသုတိတေဟောတုသဗ္ဗရာဇယံတော်ဘောရိယာမူလေတကြနာနာနိဝဒနောဧဝမေဝဇယောတုဇယတုဇယမင်္ဂလေအပရာဇိတပါဠိကေတိတေပုရိပုဂ္ဂလေအပိတေကေသဗ္ဗဗုဒ္ဓနာဧကပတ္တောမောတတိသူနကတံသူမင်္ဂလံသုဘဘာတံသူဟုတ်တိတံဒုက္ခနောသမုဟောတောတာသူဧတံဗမသာရိတုရဂိဏံကာယကမ္မဝါစာကမ္မပတကိဏံ ဒက္ခိဏမနောကာမမတိတိဒေပဒက္ခိနေဒက္ခိဏနိကတ္တဝနာလဗန္တတေပဒက္ခိနေတရားတလတာသူကိတာဝိရုံလာဗုဒ္ဓသာရနေအာရောကသူကိတာဝေါတာသတပိညာတိပိပုဗ္ဗာနသုတ်တံနေတိတံပရိဒ္ဓပါတိနေတိတာသာဓုသာဓုသာဓု ယံတောနိမိတ်တံဝမင်္ဂလင်္စယောသမနာပောတကုဏတသာတော်ပါပက်ဘောဒုတုပိနာအကန္တံဗုဒ္ဓ ानु ဘာဝေနာဝိနာသမေတုဓမ္မ ानु ဘာဝေနာဝိနာသမေတုသံဃာ ानु ဘာဝေနာဝိနာသမေတုယံတောနိမိတ်တင်္စအကျင်မကောင်းသောနိမိတ်ဒီ၎င်းယံဝမင်္ဂလင်္စအကျင်အမင်္ဂလာတိတိကောင်သကုဏတငယ်ဆို၏အမနာပါနှစ်သက်ပွဲမရှိသောယောသဒောဇအကျင်တန်တိတိကောင်ယောပါပကောဇအကျင်ပါပ ဂျိုဇိုးတီ၎င်းအကန္တနှစ်လုံးပဲမရှိသောယံတုံနှိမိတ်နင်းစာယံဒုတုပိနင်းစာအကျင်မကောင်းသောအိမ်မဲ့ဇိုးတီ၎င်းတန်တိရှိကုန်၏အေတေဒုံနိမိတ်တာတယောထိုမကောင်းသောနမိတ်စာတွေတို့သည်ဗုဒ္ဓ ानु ဘာဝေနဘုရားမြတ်တို့၏အာနုဘောကြောင့်ဓမ္မ ानु ဘာဝေနတရားမြတ်တို့၏အာနုဘောကြောင့်သံဃာ ानु ဘာဝေနသံဃာတော်တို့၏အာနုဘောကြောင့် ဝိနာတံအလင်းမယောက်ကင်းပြောက်ခြင်းသို့အင်တုရောက်ကြပါစေကုန်တည်းသာဓုသာဓုသာဓုဧတိနာသစ္စာဝစေနာဧတုအစစ်မှန်မြတ်ဘုရား၏ထူးခြားသောပရိတော်တို့၏တကုတ်တိန်သောအာနုဘောကြောင့်မကံသောတစ္ဆာစကားကိုဆိုရသောကြောင့် ဒေတုံမကံသင်ပိတရားနာပိတာအပေါင်းသူတော်ကောင်းတို့ဤသစ္စာတိကဘာရေသူကိုတွင်ကိုပါဌာနတတွင်ထဝင့်ခြင်းတို့၌သဗ္ဗန္တရာယအလုံးစုံသောယံဆွေယံကြောင့်အမောင်ဘယောကရှိသည်များတို့သည်ဝိနာတန်တုပိန်ကြရွက်ဝေပြမရေမတင်လျှောပွားကြတကဲ့သို့ကင်းစင်ကားတကိုဝေလရဲ့ချမ်းသာမှုဆွေကြပါစေသော သာဓုသာဓုသာဓု